ကောလောသဲဩရစာခန်းကြီးနှစ်အငယ်1မှ9တင်တို့နှင့်လောဒီကိမြို့သူမြို့သားတို့မှဆ၍ငါမျက်နာကိုမမြင်ဘူးသောသူ ရှိသမျှတို့သည်မေတ္တာချင်းထုံးဖွဲ့၍ခမည်းတော်ဖျားနှင့်ခရစ်တော်၏နည်းနည်းသောအရာကို နားလည်နိုင်သောဝီရှိကိစ္စနှင့်ကင်းစင်သောဉာဏ်၏စည်းစိမ်အပေါင်းနှင့်ပြည့်စုံ၍စိတ်နှလုံးတက်တာစေမည်အကြောင်းအဘယ်မျှလောက်ကြီးသော တိုက်လှန်ခြင်းကိုငါခံရသည်ဟုသင်တို့သိစေခြင်းငှာငါအလိုရှိ၏ထိုနှစ်နည်းသောအရာ၌ပညာဗန္ဒာဉာဏ်ဗန္ဒာရှိသမျှတို့သည်ဝှက်ထားလျက်ရှိကြ၏အဘယ်မည်သောသူမျှဖျားယောင်းသောစကားအဖျင်သင်တို့ကိုမလဲဖျားစေခြင်းငှာဤစကားကိုငါပြောဆို၏ငါသည်ကိုခန္ဓာအဖျင်သင်တို့နှင့်ကြွာ၍နေတော်လဲစိတ်ဝိညာဉ်အဖျင်သင်တို့နှင့်အတူရှိသည်ဖြစ်၍ င်တို့သည်လျောက်ပတ်စွာစီရင်ပြုပြင်တတ်သည်ကို၎င်းခရစ်တော်၌ခိုင်ခံ့စွာယုံကြည်သည်ကို၎င်းမြင်လျင်ဝမ်းမြောက်ခြင်းရှိ၏ထိုကြောင့်တင်တို့သည်သခင်ယေရှုခရစ်ကိုခံယူပြီးသည်ဖြစ်၍ထိုသခင်၌စိုက်ပျိုးခြင်းတိဆောက်ခြင်းရှိလျက်ဤဥပဒေတကိုခံပြင်းသည့်အတိုင်းယုံကြည်ခြင်း၌မြဲမြံစွာဆွဲလန်းလျက်ကျေးဇူးတော်ကိုချီးမွမ်းခြင်းနှင့်တကွာယုံကြည်ခြင်းတိုးပွားပြည့်စုံလျက်ထိုသခင်၌ ကျင်လည်ကြလော့အငယ်ရှိမှ15ခရစ်တော်ဤတရားကိုမလိုက် လူအဆက်ဆက်ခံသောဤဥပဒေသားနှင့်လောကီတရားနုကိုလိုက်၍လောကီပညာနှင့်အချီးနှီးသော ပရိယေအားဖြင့်တင်တို့ကိုအဘယ်သူမျှမလူယူမဖြစ်စည်းစေခြင်းငှာတတိပြုကြလော့အကြောင်းမူကားဘုရားသခင်၏ဇာတိအဖြစ်တော်၏ပြည့်စုံခြင်းအပေါင်းသည် ခရစ်တော်၌ကိုထင်ရှား၍ ကျင်းဝတ်တော်မူ၏အထုအမြအာနာဆက်ရှိသမျှကိုအုပ်ဆိုးတော်မူသော ထိုသခင်၌တင်တို့သည်စုံလင်ခြင်းရှိကြ၏ခရစ်တော်၏အယေပြားလှီးခြင်းအပြင်ဇာတိပရိအပြည့်ကိုကိုပယ်ရှင်း၍လက်ဖြင့်မလုပ်သောအယေပြားလှီးခြင်းကို ထိုသခင်၌တင်တို့သည်ခံကြသည်ဖြစ်၍ဗတ္တိဇံအပြင် ထိုသခင်နှင့်အတူတင်းကြိုခြင်းကိုခံကြ၏ခရစ်တော်ကိုတည်ခြင်းမှထမြောက်စေတော်မူသောဘုရားသခင်၏ ပြုပြင်အားထုတ်တော်မူခြင်းကိုယုံကြည်သောအားဖြင့်ဗတ္တိဇံကိုခံ၍ထိုသခင်နှင့်အတူထမြောက်ခြင်းသို့ရောက်ကြ၏ဒုစရိုက်အပြစ်၌၎င်းဇာတိပရိအေပြားလိခြင်းကို မခံသောအဖြစ်၌၎င်းတေလျက်ရှိနေသောတင်တို့ကိုခရစ်တော်နှင့်အတူအသက်ရှင်စေ၍တင်တို့အပြစ်ရှိသည်များတို့ကိုလွတ်တော်မူ၏ငါတို့နှင့်ဆန့်ကျင်ဘက်ဖြစ်သောဝိနည်းအထုံးအဖွဲ့နှင့် ဆက်ဆိုင်သောလက်မှတ်ကိုခြေ၍လက်ဝါးကတိုင်မှရိုက်ထားလျက်ငါတို့ဆက်ကြားတဲ့ကပယ်ရှင်းတော်မူပြီးအထုအမြတ်အာနာဆက်များကိုလူယူလင်ထင်ရှားစွာထုတ်ပြ၍လက်ဝါးကတိုင်တော်အားဖြင့်အောင်ပွဲကိုခံတော်မူပြီ16မှ19ထိုကြောင့်စားတောက်ခြင်းအမှုပွဲနေ့လဆန်းနေ့ဥပုံနေ့တို့ကိုစောင့်ခြင်းအမှုတွင် သင်တို့ကိုအဘယ်သူမျှမစစ်ကြောမစီရင်စေနှင့်ထိုအရာတို့သည်နောက်ဖြစ်လက်တန်သောအရာတို့၏အရေးဖြစ်ကြ၏ကိုမူကားခရစ်တော်၏ကိုဖြစ်၏ဥကောင်းတော်ကို အမိမပြုဇာတိပဂရိ၏စိတ်နှလုံးအချင်းဤထောင်လွှားလျက်မိမိမတိမမြင်သော အရာကိုစူးစမ်းလျက်စိတ်နှိမ်ချခြင်း၌၎င်း ကောင်းကင်တမန်ကိုကိုးကွယ်ခြင်း၌၎င်းမွေလော်သောသူစုံတယောက်မျှတင်တို့စုကို မလူမယူစေနှင့် ။ဦးခေါင်းတော်မှတကိုယ်လုံးသည်အဆစ်အပိုင်းအထုံးအဖွဲ့များအားဖြင့်အားဖြည့်၍ထုံးဖွဲ့လျက်၊ဘုရားသခင်၏အလိုတော်နှင့်အညီကြီးပွားတတ်၏။20သင်တို့သည်ခရစ်တော်နှင့်အတူသေ၍လောကီတရားနုမှစုတေ့ကြသည်မှန်လျှင်၊မတို့နှင့်မမြည်းနှင့် မကိုင်နှင့်ဟုသောပညာစကားကို လောကီအသက်ရှင်သေးတဲ့ကဲ့သို့အဘဲကြောင့်နားထောင်ကြသနည်းလူတို့၏ပညာဩဝါဒအတိုင်းစောင့်ရှောက်သောထိုပညာရှိသမျှတို့သည် ပုတ်ပြက်စေခြင်းအကြောင်းဖြစ်ကြ၏ထိုတို့သောပညာတို့သည် ကိုယ်အသားကိုဝပြောစွာ ကျွေးမွေးခြင်းနှင့်မဆိုင် ကိုယ်အလိုအလျောက် ကိုးကွယ်ခြင်း စိတ်နှိမ်ချခြင်းကိုယ်ကာယကိုနှိပ်စက်ခြင်းနှင့်ဆိုင်၍ပညာရှိအောင်ဆောင်ကြ၏